အခန်းကြီး16အငယ်1မှ14ထာဝရဘုရား၏နှုတ်ကပတ်တော်သည်ဘာရှာကိုအကြောင်းပြု၍ဟာနန်၏သားယေဟုသို့ရောက်လာသည်ကားတင့်ကိုမြေမှုန့်တဲကငါကြွ၍ငါ၏လူဣဒရလမျိုးကိုအုပ်ဆိုးစေခြင်းဟံချီးမြှောက်တော်လဲတင်းသည်ယေဟောဘုံ၏လမ်းသို့လိုက်လျက်ဣဒရလအမျိုးသည်ပြစ်မှား၍ငါအမျက်ကိုနှိုးဆော်စေခြင်းဟံပြုသောကြောင့်တင်းအမျိုးနွယ်သားစဉ်မြေးဆက်တို့ကိုငါပယ်ရှား၍ သင်၏အမျိုးကိုနေဗတ်၏သားယေရောဗောင်၏အမျိုးကဲ့သို့ငါဖြစ်စေမည်။ဗာရှာ၏အမျိုးသားသည်မြို့ထဲမှာသေလျှင်အသေကောင်ကိုခွေးစားလိမ့်မည်။မြို့ပြင်မှာသေလျှင်မိုဃ်းကောင်းကင်ငှက်စားလိမ့်မည်ဟု မိန့်တော်မူ၏။ဗာရှာပြုမူသောအမှုအရာကြွင်းသမျှတို့နှင့်သူ၏တန်ခိုးကြီးခြင်းအရာသည်ဣသရေလရာဇဝင်၌ရေးထားလျက်ရှိ၏။ဗာရှာသည်ဘိုးဘေးတို့နှင့်အိပ်ပျော်၍ တိရဇမြို့၌တင်းကြိုခြင်းကိုခံလေ၏သားတော်အေလာသည်ခမည်းတော်အရာ၌နန်းထိုင်၏ဘာရှာသည်ယေဟောဗောင်အမျိုးနှင့်တူ၍ထိုအမျိုးကိုလှုပ်ကြံသောအဖြစ်မိမိပြုမှုသောအဖြစ်သာရဖျား၏အမျက်တော်ကိုနှိုးဆော်၍ရှေ့တော်၌ပြစ်မှားသမျှသောအပြစ်ကြောင့်သာရဖျား၏နှုတ်ပတ်တော်သည်ဘာရှာကိုအကြောင်းပြု၍ဟာနန်၏သားယေဟုအဖြစ်ရောက်လာသည်နှင့်ညီယူဒရှင်မယင်အာတနန်းဆန်26နှစ်တွင် ဗာရှာသားဧလာသည်တိရဇမြို့၌နေ၍ဣဒရလနိုင်ငံကိုနှစ်နှစ်စိုးစံသည်ရှိသောယထာစီသူရဲ့တဝက်ကိုအုပ်တော်သူမိမိကျွန်ဇိမရိသည်တင်းဖွဲ့၍ဧလာသည်တိရဇမြို့တွင်နန်းတော်အုပ်အာဇဤအိမ်၌ရင်မူးအောင်တောက်လျက်နေစဉ်ခါဇိမရိတီဝင်၍ယူဒပြင်အာတနန်းဆန်29နှစ်တွင်အေလာကိုတည်စေခြင်းဟံလှုပ်ကြံ၍နန်းထိုင်လေ၏ နန်းထိုင်စကဘာရှာအမျိုးသားအပေါင်းတို့ကိုတတ်၏ဘာရှာနှင့်ပေါက်ဖော်တော်သောယောက်ျားအဆွေဖွဲ့သောယောက်ျားတယောက်ကိုမျှမချမ်းမထားဒါဝရဖျားသည်ဘာရှာကိုအကြောင်းပြု၍ပရောဖက်ယေဟုအားဖြင့်မိန်တော်မူသောစကားတော်နှင့်ညီဇီမရီသည်ဘာရှာအမျိုးသားအပေါင်းတို့ကိုဖျက်ဆီး၏အကြောင်းမူကားဘာရှာနှင့်သားအေလာတို့သည်ကိုယ်တိုင်ပြစ်မှားသောအပြစ်နှင့်ဤဒေလအမျိုးကိုလည်းပြစ်မှားစေသောအပြစ်အပြင်၎င်း မိစ္ဆာဒိဋ္ဌိအားဖြင့်၎င်းဣသရေလမျိုး၏ဘုရားသခင်ထာဝရဘုရား၏အမျက်တော်ကိုနှိုးဆော်သောအကြောင်းဒီအေလာပြုသောအမှုအရာကျွင်းသမျှတို့သည်ဣတရေလရာဇဝင်၌ရေးထားလျက်ရှိ၏အငယ်၅မှ20ယုဒရှင်ပြန်အာတနန်းဆန်29နှစ်တွင်ဇီမရီဒီတိရဆန်မြို့၌ခொနရက်ဆိုးဆန်၏ထိုသို့ဇီမရီဒီတင်းဖွဲ့၍ရှင်ပြန်ကိုတတ်သည်ဟု ဖိလိတိပြည်ဂိဘေတုံမြို့ရှိမှတက်ချသောသူအပေါင်းတို့သည်တရင်ကြားလျင်ထိုနေ့ချင်းတွင်ဗိုလ်ချုပ်မင်းအောမရီကိုဣဒရေလရှင်မင်းအရာ၌တက်ထဲမှချီးမြှောက်ကြ၏အောမရီသည်ဣဒရေလအမျိုးသားအပေါင်းတို့နှင့်တကွဂိဘေတုံမြို့မှထွက်၍တိရဇတ်မြို့ကိုဝိုင်းထားကြ၏မြို့ကိုတိုက်၍ရမည်ဟုဇိမရီသည်တည်သောအခါနန်းတော်တဲသို့ဝင်၍မိမိအပေါ်မှာနန်းတော်ကိုမိရှို့သဖြင့် ကိုယ်တိုင်သေလေ၏။အကြောင်းမူကားယေရောဗောင်လိုက်သောလမ်းဣဒရလမျိုးကို ပြစ်မှားစေသောလမ်းသို့လိုက်၍ဟာရဖျားရှိတော်၌ဒုစရိုက်ကို ပြုသောအကြောင်းဒီဇိမရိပြုမှုသော အမှုရာကျွင်းသမျှတို့နှင့် ပုံကံချင်းရာသည်ဤတွေလရာဇဝင်၌ရေးထားလျက်ရှိ၏အငယ်27မှ28ထိုအခါပြည်သားတို့သည်ကွဲပြား၍အချို့တို့သည်ဂိနဤသား တိပနိကိုရှင်မင်းအရာ၌ချီးမြှောက်ခြင်းငှါသူ့နောက်သို့လိုက်ကြ၏အချို့တို့သည် အောမရိနောက်သို့လိုက်ကြ၏အောမရိနောက်သို့လိုက်သောသူတို့သည်ဂိနအီသားတိပနိနောက်သို့လိုက်သောသူတို့ကိုနိုင်သဖြင့်တိပနိတေ၍အောမရိတီနန်းထိုင်လေ၏ယူဒရှင်မြင်အာတနန်းဆန်32နှစ်တွင် အောမရိတီနန်းထိုင်၍ဣဒရလနိုင်ငံကို12နှစ်စိုးဆန်၏ တိရဇမြို့၌6နှစ်ဆိုးဆံပြီးမှရှမာရိတောင်ကိုတောင်ရှင်ရှမေရ၌ငွေအခွက်20နှင့်ဝယ်၍တောင်ပေါ်မှမြို့ကိုတည်၏ထိုမြို့ကိုတောင်ရှင်ရှမေရအမည်ကို အစွဲပြုသည်ဖြင့်ရှမာရိမြို့ဟု၍သမုတ်လေ၏။အောမရီဒီသာရဖျားရှိတော်၌ ဒုစရိုက်ကိုပြုသဖြင့်မိမိရှေ့မှဖြစ်ဘူးသောသူအပေါင်းတို့ထက်တာ၍ဆိုညစ်၏။နေဘ၏သားယေရောဗောင်လိုက်သောလမ်းဣဒရေလမျိုးသည် မိစ္ဆာဒိဋ္ဌိအားဖြင့်မိမိတို့ဘုရားသခင်သာရဘုရား၏အမျက်တော်ကိုနှိုးဆော်၍ပြစ်မှားစေသောဒုစရိုက်အပြစ်လမ်းသို့လိုက်လေ၏။အောမရိပြုမှုသောအမှုအရာကျွင်းသမျှတို့နှင့်တကိုးကြီးခြင်းအရာသည်ဣဒရေလရာဇဝင်၌ရေးထားလျက်ရှိ၏ ။အောမရိသည်ဘိုးဘေးတို့နှင့်အိပ်ပျော်၍ရှမာရိမြို့၌တင်းကြိုခြင်းကိုခံလေ၏။သားတော်အာဟတ်သည်ခမည်းတော်အရာ၌နန်းထိုင်၏ အငယ်29မှ34ယုဒရှင်ပြန်အာတနန်းဆန်38နှစ်တွင် အောမရိတန်အဟတိရှမာရိမြို့၌ဣဒရေလမင်းပြု၍ဣဒရေလနိုင်ငံကို22နှစ်စိုးစံ၏အောမရိတန်အဟတိမိမိရှေ့မှဖြစ်ပူးသောသူအပေါင်းတို့ထဲဒါဝရဖျားရှေ့တော်၌တာ၍ဒုစရိုက်ကိုပြု၏နေပိုက်သားယေဟောဗောင်ပြုသောဒုစရိုက်အပြစ်လန်းတို့သာ လိုက်လျင်တာမညအပြစ်ရောက်မည်ဟု ထင်မှလျက်ဇီးတုံမင်းကြီးဧတာဘာလဤသမီးယေဇဗေလနှင့်ဆုံဖက်၍ဘာလဖျားကိုဝတ်ပြု ကိုးကွယ်၏ရှမာရိမြို့တွင်ဘာလဖျား၏ဗိမာန်၌ဘာလဖျားဖို့ရစ်ပလင်ကိုတည်၏အာရှယပင်ကိုလည်းပြုစု၍မိမိရှေ့မှဖြစ်ဖူးသောဣဒရေလရှင်မြင်းအပေါင်းတို့ထက်ဣဒရေလအမျိုး၏ဘုရားသခင်သာရဖျား၏အမျက်တော်ကိုနှိုးဆော်ခြင်းငှာတာ၍ပြု၏အာဟပ်လက်ထက်၌ဘေတလမြို့သား ဟိဧလသည်ယေရိခေါမြို့ကိုတည်၏။ထာဝရဘုရားသည်နုန်၏သားယောရှုအားဖြင့်မိန့်တော်မူသောစကားနှင့်အညီ၊သားဦးအဘိရံလက်ထက်၌မြို့ရိုးအမြစ်ကိုတည်၍၊သားထွေးစေဂုပ်လက်ထက်၌မြို့တံခါးတို့ကိုထောင်၏။